ခန်းကြီး27အငယ်1မှ9တင်းဖျားသခင်သာရဖျားအပိုင်ပေးတော်မူသောပြည်တွင်လွတ်လပ်သောအရ၌လူအသေးကောင်ရှိသည်ကို တွေ့၍အဘဲသူတတ်သည်ကိုမသိလျင်တင်၌အသက်ကြီးသူတရားသူကြီးတို့သည် ထွက်၍ပတ်ဝန်းကျင်မြို့ရွာများတိုင်အောင် တိုင်းထွာရကြမည်အသေးကောင်နှင့်အနီးဆုံးသောမြို့၌အသက်ကြီးသူတို့သည် တဘိုးတင်ခြင်းစေခိုင်းခြင်းကို မပြုဘူးသေးသော နွားတငယ်ကိုယူ၍လယ်မလုမျိုးစေ့မကျဲနိုင်အောင် ရေမပြတ်သောချောင်းသို့ဆောင်းသွား၍ထိုချောင်း၌နွားလေပင်ကို ဖြတ်ပြီးမှဒီဖျားသခင်သာရဖျားအမှုတော်ကို ဆောင်ရွက်စေခြင်းဟာ၎င်းသာရဖျားအခွင့်နှင့်ကောင်းချီးပေးစေခြင်းဟာ၎င်းရွေးချယ်တော်မူသော လေဝိသားယေပရောဟိတ်တို့သည်ချင်း၍တရားတွေ့ခြင်းအမှု ရိုက်ပုတ်ခြင်းအမှုရှိသမျှတို့ကိုစီရင်ဆုံးဖြတ်ရကြမည်အသေးကောင်နှင့်အနီးဆုံးသောမြို့သားအသက်ကြီးသူအပေါင်းတို့သည် ထိုချောင်း၌လေပင်ဖြတ်ပြီးသောနွားမအပေါ်မှမိမိတို့လက်ကိုဆေးလျက်ငါတို့လက်သည်ဤအသွေးကိုမသွန်းငါတို့မျက်စိသည်မမြင်အိုထာဝရဘုရားရွေးတော်မူသောကိုရောဤလူဤဒေလအမျိုးကိုတနာတော်မူပါ မတည်ထိုက်သောသူကိုတတ်သောအပြစ်သည်ကိုရောဤလူဣဒရေလအမျိုးအပေါ်သို့ရောက်စေတော်မူပါနှင့်ဟု မွဲဆိုရကြမည်တို့ပြုလင်အသက်ကိုတတ်သောအပြစ်လွတ်လိမ့်မည်ထိုတို့တင်သည်ထာဝရဘုရားရှေ့တော်၌ကောင်းသောအမှုကိုပြုသောအခါမတည်ထိုက်သောသူ၏အသွေးကိုပယ်ရှင်းရလိမ့်မည်အငယ်၁၀မှ၁၄တင်သည်ရန်သူတို့ကိုစစ်တိုက်သွား၍ သင်၏ဘုရားသခင်သာရဘုရားသည်သူတို့ကိုတင့်လက်၌အပ်တော်မူသည်ဖြင့်သင်သည်ဖမ်းယူသောအခါဖမ်းယူသောသူတို့တွင်အစင်းလှသောမိမကိုမြင်၍စုံဖက်ခြင်းဟံအလိုရှိလျင်တင့်အိမ်သို့သူကိုခေါ်သွား၍သူသည်ဥဆန်ရိခြင်းလက်သေးလှီးဖြတ်ခြင်းကိုပြုလျက်ဖမ်းယူရာအဝတ်ကိုချွတ်ပယ်၍တလပ်ပတ်လုံးမိဘတို့ကိုမြည်တမ်းလျက်တင့်အိမ်၌နေပြီးသောနောက်တင်ဒီသူနှင့်ဆုံဖက် သူသည်တင်းမယားဖြစ်မည်နောက်တပံသူကိုမချစ်လင် သူအလိုအလျောက် သွားသော အခွင့်ကို ပေးရမည် သူကိုရှုံချသောကြောင့်ငွေနှင့်မယောင်းရကျွန်အရာ၌မထားရအငယ်၅မှ၁လင်ချစ်သောမယားမုံသောမယားနှစ်ယောက်တို့သည်သားကိုဖွား၍အူဖွားသောသားသည် မုံသောမယား၏သားဖြစ်လင်ထိုသူသည်မိမိအမွေဥစ္စာကို ဝေသောအခါမုံသောမယား၏သားဦးကိုနှိမ့်ချ၍ချစ်သောမယား၏သားကိုသားဦးအရာ၌မချီးမြောက်ရမုံသောမယား၏သားသည်သားဦးဖြစ်သည်ဟုဝန်ခံ၍နဆန့်သောအမွေဥစ္စာကိုသူ့အားပေးရမည်အကြောင်းမူကားထိုသားသည် အဖ၏ခွန်အားအဆအဦးဖြစ်၏သားဦးအရေးအရာနှင့်ဆိုင်ပေ၏အငယ်၁၈မှ၂၁ အဖ၌ဆိုသောသားခက်ထန်သောသဘောရှိ၍မိဘစကားကိုနားမထောင်သောသားမိဘတို့ဆုံးမတော်လဲဆုံးမခြင်းကို မခံသောသားရှိလျင်မိဘတို့သည် ထိုသားကိုဆွဲကန်၍မြို့၌အသက်ကြီးသူတို့ရှိရာမြို့တကားဝသို့ဆောင်ခဲ့ပြီးလျှင်အကျွန်ုပ်တို့သားသည်ဆိုသောသူကဲ့တံသောသဘောရှိ၍အကျွန်ုပ်တို့စကားကို နားမထောင်သောသူ ဖြစ်ပါ၏စားကျူးသောသူတောက်ကျူးသောသူဖြစ်ပါ၏ဟု မြို့၌အသက်ကြီးသူတို့အားလျှောက်ဆိုရမည်။မြို့သားယောက်ျားအပေါင်းတို့သည် ထိုသားကိုကျောက်ခဲနှင့်ပစ်၍အသေသတ်ရကြမည်။ထိုသို့သင်တို့တွင်ဒုစရိုက်အပြစ်ကိုပယ်ရှားသဖြင့်၊ဣသရေလအမျိုးသားအပေါင်းတို့သည် ထိုသိတင်းကိုကြား၍ကြောက်ရွံ့ခြင်းရှိကြလိမ့်မည်။22 တေတိုက်သောအပြစ်ရှိသောသူကိုတစ်တိုင်၌ဆွဲ၍တတ်လျင်အသေးကောင်ကိုတစ်တိုင်၌တညာလုံးမထားရထိုနေ့ချင်းတွင်မြေ၌ဆက်ဆက်မြုပ်ရမည်တစ်တိုင်၌ဆွဲထားခြင်းကို ခံရသောသူသည်ကြိမ်ချင်းကိုခံရသောသူဖြစ်၏သင်ဘုရားသခင်သာရဘုရားသည်တင့်အမွေခံစရာဖို့ပေးတော်မူသောပြည်သည်မရင်ယူစေမီအကြောင်းထိုတို့ပြုရမည်